ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်ဒေါသခ923ရက်9လ2009ခုနှစ်တွင်ဟောကြားတော်မူသောတရဏဂုံတရားတော်တရားကိုတိုင်ပန်တာဟုတ်နော်ဟုတ်နော်အဲဒီနောက်မှာသူတော်ကသူ့ဆုံးမတိုင်တိုင်နာပြီးရှင်သုံးတော်မှာဟိုဟိုဘွယ်တန်ခါပေါ်တာဟုတ်ကလားဟင်အဲ့တော့ဘုရားရှင်အာယုပြုလိုက်တဲ့တရဏဂုံသုံးပါးပါပြီး ဟုတ်ဗျာပါဠိပါခေတော့ဘုရားရှင်ကသူသဗ္ဗုဒ္ဓညာတော်ရပြီးတဲ့နောက်ပိုင်းငါရဲ့ကြည်သူရှိသေးလားငါဘဒုယူတရားပါမလဲလို့ဒီတလောကလေးသူ့ရဲ့ကြည်သူရပြီးရှိသေးလားတခါရှိတော့ပါဘူးအဲ့တော့ဤငါရဲ့ကြည်ရဲ့နတ်တော်မရှိတော့ဘူး ဟမ်ငါဘာကြောင့်ဖျားဖြစ်တယ်လဲကြည့်တော့တရားတော်ဖြစ်တာအဲ့ဒီမှာငါတရားကိုဝမဟိတဲ့တဲ့သူကတရားကိုပြောသွားတယ်ဒါတန်ခါတရဏကိစ္စမိလားဟင်အဲ့ဒါအာယုံပြုရမယ်ဟိုသုံးခုဖြစ်လို့တရဏဂုံကမနာဆိုအောင်မေ့ခင်ရတာလေသူကမနာကအဲ့ဒီစိတ်ကလေးပို့ထားတာ အဲ့ဒီစိတ်စိတ်ကလေးရောက်နေတာကိုကမနာလို့ခေါ်တာဟိုကောင်ကလည်းလျောက်ရပါလေဟုတ်ကလားဗျာကမနာကမနာ လုပ်တာဗျ။ကိုတို့အဲ့ဒါလေးကိုလုပ်နေဆိုတာကဒါဟိုတူတာပဲရှိပါပါဗျ။ပြီးရောလားဗျ။ဒီဒီပါတို့ကတဲ့တကူသွားသီလယူကနေစီရခံဆိုပြီးပြီးရောချင်နေတာတယ်။ဟင်ဒီဟိုသီလယူကနေစီရခံဆိုပြီးပြီးဖြေးဒီလိုပဲထင်ဖို့လား။ဟင်ပြီးပြီးရောလား။ဟုတ်ပါဘူးဗျာ။ ဘိုးဘုရားပြောတာဟုတ်ဘူးဘိုးတွေကလည်းကဟုတ်နေတာကြာဟုတ်ကလားဟုတ်ပါဘူးဟင်ဘာဖြစ်လို့တို့တို့မှာကပြင်ပကာမအာယုံ၅မျိုးရဲ့တိုက်ခတ်ခံရတဲ့တွေးသူသိကူနေတယ်တွေးသူသိကူနေတယ်အိတ်တာကူကြားအိရတာမိကြားအိရတာသာတော့မိကြားပန်းနေရတာခင်ဗျားတို့အေးတဲ့ချိန်ညစီသေးတာရှိပါဘူးဒါကြောင့်တွေးသူ စိတ်ပူကိုတို့ဟောဒီဘက်ကတရဏကုံနဲ့သူဤစိတ်ဤလောအောင်ပါဟေးသူဤစိတ်ဤမှာလဲအမှန်မှန်တိုင်းမြင်မှာမဟုတ်ဘူးလားဟုတ်နော်သူဤစိတ်ဤမှာလဲဘေးရာမသူတိတိကျကျဖုတ်ဖြတ်နိုင်မှာဟေးဟုတ်ကလားဗျာဟိုအဲ့ဒီဘုရားသားသမီးတွေသူဤဘူးလေဘူးစိတ်ဘူးနဲ့တင်တဘောဝဆုံးသွားမှာသို့လို့ သွေးအေးတိတ်အေးကိုပို့မဲ့ဒီတရဏဂုံသုံးပါးကိုအမြဲအာရုံပြုရတယ်။ဟုတ်ပါဘူး။ဒီကိုခရားရှိမှမဟုတ်ဘူး။ဟုတ်ပါဘူး။ခရားရှိမှမဟုတ်ဘူး။ဟုတ်ကလားဗျာ။ဟုတ်ပါဘူး။ဒီတူပါလို့လို့တော့ဒီကိစ္စမကင်းပါဘူး။လူဖြစ်လူသားကိုလူလို့တော့မှာပဲ။ညာဖြစ်တော့ကင်းမလား။ညာလို့လို့ရမှာပဲ။ဟုတ်ဗျာ။မကင်းနိုင်ဘူး။ဟုတ်ကဲ့။အဲ့ဒီအလုံးလုံးရင်းတဲ့တူတာတရဏဂုံဘွားအလုံးလုံးအောင်မှာစား။ ဟုတ်ကလားဗျဟင်တတလူကုံဘွားအလုံးလုံးကမဲ့ဗျဟုတ်ကလားခုနကတော့ယရနာသုံးပါးမှာရှိလိုက်လို့ရှိရင်ဓမ္မဟာရေးကြည့်လို့တယ်နော်ဘုရားဆိုတာလေတို့ဓမ္မရဲပဲဝင်တာဟင်သံဃာဆိုတာလေဓမ္မရဲပဲဝင်တာအဲ့တော့ဓမ္မကိုင်လိုက်ရင်ဘုရားနဲ့သံဃာပါနိုင်ဘူးလားတခါပါဘူးအဲ့ဒါအဲ့တော့တရဏဂုံဘွားတယ်ဆိုတာတို့ပါလို့ပေါ်ကြတို့ကဟိုမဟာသီယာထွက်ထွက်တော့မဟာသီကြောင့်ပြောရမှာပေါ်ကြ အဲဒီမှာသွားနိခန္ဓာပေါ့အဲဒီမှာဒီရောက်ရင်တော့တရားတွေဘယ်လိုနည်းကြီးနဲ့ဘယ်လိုဟာကြီးများပြလိုက်ပါလဲအောင်ပြီးတော့ရင်းမြင်နေမှကြားကြတယ်မှဆိုဟာငကျင်းပြီးနဲ့တင်းကြံကြော်တာဟာဘာများလို့အောင်ပြီးငကျင်းပြီးနဲ့တင်းကြံကြော်ဆုံးထားတာတို့ဟုတ်ကဲ့ဟေးအဲ့တော့တဏီကုံဘာလုပ်နေလဲ ဒီမျက်စိကနေပြီးတော့လိုပါတယ်လို့နားကလိုပါတယ်လို့နှာခေါင်းနဲ့လိုပါတယ်လို့ကြားနဲ့လိုပါတယ်လို့ကိုယ်နဲ့လိုပါတယ်လို့စိတ်နဲ့လိုရတယ်လို့ဒါကလိုလို့ကြည့်ပြီးလားရှိပါဘူးအဲ့ဒါလေးကိုတတိနဲ့ကမှတ်တာအဲ့ဒါတဲ့ဓမ္မသရဏဖြစ်တာလေးပဲခင်ဗျာပြီးတာဓမ္မချက်သူဓမ္မချက်တဲ့နေရာလေးဟုတ်ကြဟင်ဒီဒီရမီရွေ့ရွေ့ရမီအဲတော့ကအမှန်နဲ့တို့ကြမှန်ပါ ဟိုတို့ဟိုမြူတဲ့ဆိုမြူတဲ့လုပ်တွေလုပ်မှဒီမှာလားအဲမြူတဲ့လုပ်တွေလုပ်ရဲဘယ်နဲ့လုပ်လို့စရဏဂုံကွာမှာဟုတ်ကလားဗျာနောက်ဆုံးတို့ပါတော့တို့ဘုရားရှင်ကမိန့်ထားတာဥပ္ပါရပတဝကံမိသံသနာခါရီဟောတိပါဠိလိုပြောတာနော်ညမာလို့တော့ချီယူယူသိပေါ့ပေါ့မတီးပဲမလုံနဲ့ကွာတော့ပါကြံသေးတော့ဘုမမမမကောင်းမှုပြောခြင်းသေးတယ် ပြောစရာလိုသေးလားဟင်ပြီးတော့ကိုလုံတာကိုမှဆိုမအားသေးလို့ဖျာပြောခြင်းသေးလားဟင်ပြောမရပါဘူးဟုတ်ဗျာတို့မာဒီကမိတ်ကမအားဘူးဖျာသူ့ကြောက်ရင်အဲ့ဒီမအားတာကြီးမှတ်တယ်တို့မာဒီကဟိုဒီနောက်ပြေးလိုက်တာပြောတာဗျဟင် အဲမအောင်ဖះသူသွားချောင်းရင်အဲအဲ့ဒီမအားတာကြီးမှတ်တယ်ဗျာဟင်ဘာကြမ်းသေးလို့ကြာဟိုလောကီမှာကရုပ်တယ်များတစ်ခွဲတာနော်ဒါတို့ရုပ်တယ်များတယ်ဆိုလူမှုခွဲတာနော်တိဋ္ဌံမခွဲဘူးနော်တိဋ္ဌံခွဲဘူးဆိုတာရှိတာရှိပါဘူးလူမှာပါဒါကရုပ်ဟိလူကျင်ကိုလူသိခါတဲ့မသိတော်တဲ့ဟာတွေအမြင်မတော်တာတွေဒါရုပ်ဟိ ဟုတ်နော်အေးဟိုလူအမြင်နဲ့ချင်းမွဲစရာဟိုတို့ဘာတို့ဘာတို့ခေါ်နေရကြတော့ဒါမြတ်ဟိဒါကတော့လူခွဲဓမ္မကရုပ်ထားလည်းမရှိညတ်ထားလည်းမရှိရုပ်ထားလည်းကျူရင်းမတ်တသဘောပဲချင်းဟင်ဒါရင်းနဲ့တန်ရင်တော့ဓမ္မတန်နဲ့ကုံသွားတာသဘောပဲအဲသဘောကိုပါဠိလိုဓမ္မဓမ္မနိတတနိဒီဝသဘာဝတဲ့ဓမ္မကိုမသိမှဆိုလို့ဟိုမှာဖွင့်ကြတာ လေအမှန်ဆိုတာနိစ္စတတ္တဝါကိုခေါ်တာမဟုတ်ဘူးနေဒီဝါအသက်အတ္တလိကြဝိညာဉ်ကိုတခေါ်တာမဟုတ်ဘူးတဲ့တဘာဝသဘောလေးကိုပြောတယ်ယုတ်ဒီမှာတတ္တတဲ့တတ္တိဟာသဘောပဲဟုတ်နော်။အာမယာပြီးကြတော့ရှင်းတတ်တဲ့တတ္တိကသဘောပဲ။ဟုတ်ကလား။ဒီသဘောလေးကိုသိအောင်ကြည့်ရမှာအဲ့ဒါဓမ္မ။ကဲရင်းလို့။ဒီဒီဒီ ခင်ဗျဘယ်နှခါစားဘူးဟင်ဘယ်လိုနေလုံးခင်ဗျဘယ်လိုချိုးလို့အိန္ဒိယမေကိုထပ်မင်းပါဘယ်လိုချိုးလို့တက်တက်တက်တော့ရတော့ဘူးပြဟင်ချိုးရဲဘွာတို့ဒီနေ့ခန္ဓာကပြောထားတဲ့သင်ရတယ်ပြီးတော့ဗမာအသုံးသုံးနဲ့ပြီးထားဟုတ်နော်အဲ့ဒီသင်ရကြီးဟိုတရုတ်သွားပြီးပါလို့ရင် ဒါဘယ်လိုနေလို့လို့သူတရုတ်ဘာသာနဲ့ပြောမှာကလာသွားမေးတော့ဟောအဲ့ဒါသင်ရဲ့ခန္ဓာကလုံးတဲ့တင်ညာသိတခါလို့အသိမဟုတ်သေးဘူးအဲ့ဒါတစ်သက်ပိုင်းအသိမဟုတ်သေးဘူးအဲ့ဒါတစ်သက်ပိုင်းအသိလားဟုတ်ကဲ့ဟုတ်ကဲ့ဒီတစ်သက်ပိုင်းအသိရှိလား ပြောမှာသူကတော့တို့စီကလူကားဆိုမှလည်းတစ်စဲမှတစ်စဲပိုင်းအသိမရှိဘူးတဲ့ပြောဟင်သူတို့တစ်စဲမှသူတို့တစ်စဲပိုင်းအသိမရှိဘူးတဲ့လို့ပြောပါသူကတော့ဒီလားတို့ရှိမို့ဂျင်းနဲ့ပြောတာလို့ပါဗျာဟင်ဟင်တစ်စဲပိုင်းအသိမရှိဘူးသူကဂျင်းနဲ့တည်းဗျာဟင်ဟင်သိညာသိပဲတို့ရှိတာတို့ကိုယ်ပိုင်သိမရှိသေးဘူး ဘာလို့မရှိတော့တရတကုံမပွားပဲမဆုံးဟုတ်ပါအဲအမေကချူတယ်ပြောထားတာနဲ့အဲအဲ့ဒါနဲ့တို့ပြီးသွားတာဟုတ်နော်ဒီအမေဒီတင်ညတင်မုံကြီးတင်ပြီးတဲ့ဆရာမဟင်ဒါတင်ရဲ့ချူတယ်စဟဲ့ဒီလိုတင်တယ်ဒါတင်ချူတယ်စဟဲ့ဟင်တင်ညတင်မုံကြီးတင်ပြီးတာဘူးတော့အမေအများဆုံးအဲ့ဒါတင်ညတင်မုံတင်ညတင်ဆရာမကြီးရတို့အမေပြောတဲ့အတိုင်းလုံထားတာ ဟုတ်ကြပါဘူးခင်ပြောတဲ့အတိုင်းယုံထားရတာဗျ။ဟောအဲထင်းရဲ့ချူတယ်စားဟဲ့စားကြည့်ပထမတစ်ချိန်ပြီးပြီးချူတာနဲ့ကောင်းတာကိုတယုံဝဲသေးဘူး။ဟင်ဝဲသေးဘူး။ချူတယ်ဆိုတာနဲ့ဒီယုံစကားချူတယ်ဆိုတာနဲ့ချူတဲ့တတ္တိနဲ့ချူတယ်ဆိုတာလည်းမတည့်ဘူး။ဟင်အဲတို့ကြက်ပြောပါတို့ဗျ။ကြက်ချူတဲ့လူတိုင်းပြီးတာပဲဗျ။ဟင်ဒါအမိတို့ထားတာလေ။ဟင် အဲအမေပြောထားတာပဲသူလည်းသိတာပဲဟင်အဲကျချိုးတယ်ဒုတိယတစ်ချိန်ကျွေးတယ်နည်းနည်းတော့တွဲမိတယ်ဟင်ချိုးတယ်ဆိုတာလေးနဲ့တို့ဟိုချိုးတာလေးရဲ့သဘောတတ္တိလေးတော့နည်းနည်းတွဲမိလာပြီဟုတ်နော်ဟင်တွဲမိလာပြီကြာဟင်ပြီးတော့ချိုးတာသူ့တန်းနဲ့ကြိုက်ရင်ကောင်းတယ်အဲ့ဒီမှာတို့ဟိုပရမတ်မှာကြတော့ကောင်းတာမကောင်းတာမရှိဘူး။ပညာကြတော့ဓာတ်နဲ့တိုက်ရင်ကောင်းတယ် ကိုယ်တန်းနဲ့မတိုက်ဘူးမကောင်းဘူးဟင်တကယ်မှလည်းဘယ်လိုကိုကြိုက်ရင်ဘယ်လိုပြောလဲကောင်းပါဘူးကိုမကြိုက်တော့ကောင်းပါဘူးဒါကောတကယ်ပိုင်းသိလားဟုတ်ပါဘူးဒီဒီဘယ်မှာဒီလိုမဘူပိုင်းသိသိဘူးကြာခေါ်တယ်ဟုတ်ပါဘူးပြန်ပြင်းလာတယ်ဟင်ခေါင်းပြောမလားလို့လာတာတို့ကတော့မဟုတ်လာဘူးပြောလို့ပါကြာဘူပိုင်းသိသိဘူးတဲ့ကတည်းက ဟင်လူပြောလူပြောပြီးနေပြီးနေတာမဟုတ်ဘူးလားဟင်ဟုတ်ပါဘူးအဲ့ဒီမှာလဲကလေးမှာဟိုလူကြီးမှာတရဏဂုံမပွားနေတာကလေးဘယ်လိုလုပ်ပွားစီလဲသူကတင်ညာပြီးနဲ့ဟိုလိုချက်ကဘယ်လိုခြူတာကဘယ်လိုဒီနှစ်ခုကိုသူခင်ဗျာတော်တော်ကြီးတင်ပြတင်နေရတာတင်တယ်ကြိုက်ပြီးအောင်လေဒါပြီးဟိုချိုးတဲ့သဘောလေးနဲ့သူကြိုက်တာနဲ့မကြိုက်တာနဲ့ဒါလည်းနှစ်ခုလည်းသူတို့သူရုပ်ကွက်အောင်တော်တော်ပင်ပင်းနေရတယ်ဒီလိုနဲ့တကြီးရ၊နှစ်ကြီးရ၊သုံးကြီးရ စွမ်းအားပါများလာတော့ကြာရင်အဲ့ဒီကလေးအဖေအမေပေးတာမတော့တော့ဘူးလေညှို့ထိုးကြတော့မယ်ဟင်ကျသားခွေကြီးနေရင်ဘယ်လိုနေမလို့တပွဲလေးမနိုင်တဲ့နိုင်နဲ့မမတထားပြီးထိုးတော့ပါဗျဟင်ပထမတော့ကျွေးလို့သားတာနောက်တော့သားရင်ကွဲသွေးရင်ညှိပြီးဟုတ်ဗျာဟင်အဲ့တော့သူတို့ခြူတာနဲ့ပညာသိနဲ့ဆုံးထားတယ် ဘယ်လိုချိုတုံးဒုတိယမင်းကိုဘယ်သူမှမဖြေနိုင်ဘူးဘယ်လိုတော့ပွားပြီးစားလို့ထင်တယ်ဟုတ်တယ်လေဟင်တိုင်းတို့တပည့်တွေကတရဏဂုံနဲ့စားရလားတရဏဂုံလို့စားရလားဟင်တပည့်တွေကတရဏဂုံလို့တည်တယ် တော့မှသူကသူကလူဝါချုပ်ပါပြီလေဒါလည်းလူတိုင်းကြုံမှာဟောတယ်တဲ့နဲ့တော့မသေးသေးနေတာအဲ့ဒါစတဲ့ကိုလွတ်တယ်တော့မှသူကဟင်ခံရလားဗျဟင်ဟင်ဘယ်လိုဗျာတော့မှခံရလားခံရပါဘူးခံရမှာလေကိုပေါင်းရအောင်ကြီးထွက်လာတာတော့တော့သူထွက်တာမဟုတ်ခံရတာဟင် ခဏနာရီတော့ဝီကူဒါချောချောချူချူတော့ကြာဟေးဟေးအဲ့ဒါဘာဖြစ်လို့တော့ဓမ္မအာယုံမှာဆွဲတော့စိတ်ကူးနေပြီတွေးကူးနေပြီအဲ့တော့အာယုံကိုစိတ်ကူးကြခံစားရတဲ့ဟာဘာတော့အာယုံဆွဲရပါတော့မဟုတ်အာယုံဆွဲရပါသွားတဲ့ပုဂ္ဂိုလ်ကိုယ်စိတ်ကိုယ်စီမှာမရှိဘူးပါတဲ့အချိန်မှာကျက်ဟဲဆိုတဲ့ပညာသိဆွဲပြီးမြင်သိရှိနေရင်ကျုပ်ကျက်သိပေါ့ အဲ့ဒီချိန်မှာရုပ်ကြည့်ရင်လူစိတ်ကပြည့်စက်ဟင်ဒီလိုဆိုဟောဟိုလူစစ်စစ်ပြောမလားလူနဲ့ကျင့်နဲ့တွဲထားတဲ့ကြပြားပြောမလားကျောက်ကျောက်ရတခါကြီးကကဝခံရတခါကြီးနေဟောစိတ်ကကြက်ပြားဟင်ကျက်စိတ်ပေါက်နေတာကိုကျက်ကြီးကျက်ဆွဲနဲ့ဆွဲနေတာဟင်ဟုတ်ဗျာဟိုသားနေသူကြတဲ့ရုပ်ပြား အဲတော့ယုတ်ကလူယုတ်စိတ်ကကြက်စိတ်လူစစ်စစ်လားကြားလားဟင်ဟုတ်ကဲ့အဲဒီတော့ဒီဘဲမှာလူစစ်စစ်တီလားကြားတယ်ကျောကြကျောကြဒါကြီးလူစစ်စစ်လားကြားလားဟင်ဟိုဘာလာဝကျစားကြကြားဝက်စားဝက်ကြားဘုံလုံးဘာနဲ့မှပေါ်မရတရသီးနဲ့တောင်တရသီးကြားဖြစ်မယ်ဟုတ်ဗျာဟင်ဟုတ်ဗျာဟင် ကကြားနေတယ်တို့ဒါလည်းပြောမှာပဲတို့ဒီဟာများရောက်နေတာဟိုလေတယောက်ပြီးတယောက်လာနေကြတာဟောတပည့်မှာလူစစ်စစ်မရှိဘူးခင်ဗျာဘာခံရလဲခံရလားခင်ဗျာတို့တော့ဟောမဆုံးကြီးအောင်ဟေးအဲ့ဒါတို့တရဏဂုံဘွားလို့အာယုံနောက်လိုက်ခံစားလို့ သူ့ကိုကြောင်းလည်းမသိဘူးသူ့ကိုကြောင်းလည်းမသိဘူးနှစ်ဖက်ကိုမသိဘူးအာယုံနောက်လိုက်သွားတော့ကိုကဧည့်သည်ပဲဒီကမှမဟုတ်ဘူးလေအဲ့တော့ဧည့်သည်တို့မိပြီးဟိုအင်ချီကဟိုတာရတဲ့နေရာလေးနေရွေးကြမှာပေါ့နောက်ခေတ်ဝင်ခွင့်ရလို့လားမရပါဘူးဗျာဟုတ်ကလားဗျာဒီအခုရောရောကြက်ကောနောက်ဖေးကြီးဝင်ဝင်ဝင်ရလို့လားကိုတော်နဲ့ရထားတော့အေရှိကန်းနေကြတော့ပြီနောက်ဖေးကြီးရောက်ကြောင်းလားဆုံးနေပြီတိ လိုက်ရင်မကြည့်ဘူးအခွင့်အာဏနဲ့ပြီးထားတာလေဟုတ်ကလားဗျကြောက်ဘူးတော့ကြောက်ပါဘူးအေးခင်ဗျားတို့ဧည့်သည်တို့မြည်သည်အေးရှိခန်းနဲ့ပြီးရတယ်နော်ဖေးတီသူတို့မမြင်အပ်တဲ့နေရာတွေဒီဧည့်သည်ကိုဝင်မရှိတဲ့အတွက်ဧည့်သည်အကြောင်းလည်းသူသုံးလုံးပြီးပြီးလားသိပါဘူးပြီးတော့ကိုယ်အိမ်လှုပ်ပြီးတော့ဧည့်သည်နောက်လျှောက်ပြီးလေလေလိုက်ရင်တော့ကိုယ်အိမ်ကြောင်းရောမသိအောင်ဘူးကြည့်တာလည်းမသိဘူးမကြည့်တာလည်းမသိဘူးရော့သွားတာလည်းမသိဘူးဝင်လာတာလည်းမသိဘူးအဲ့လိုဗျာ အဲ့တော့ဟိုမသိဒီမသိနဲ့ပြီးရတယ်အာယုံတစ်ခုခံရင်ဟင်သူ့အကြောင်းလည်းမသိကိုယ်အကြောင်းလည်းမသိအဲ့ဒါနဲ့ပြီးရတယ်ဗျာဟုတ်လားမှန်ပါဗျာဒီအဲ့တော့ဟိုဆင်းရဲဘယ်လိုနေတော့ချိုးတဲ့လူတိုင်းလေးဘယ်လိုချိုးတော့ဒုတိယမိကုံဘသူမှဖြစ်နေတော့မှန်ပါဗျာအဲ့ဒါဟိုတို့ဆင်းရဲချိုးတဲ့နေရာတွေသုံးထားတာထင်တယ် အင်ဂျီကန်နေအဲ့ဒီပြည့်ကြံလာရတာဒီတို့နော်အဲခုအောင်လိုက်လို့လားမလိုက်တော့ဒီဘူးပေါ့အဲ့ဒါတရားသူ့မဟုတ်ပါဘူးဗျာအဲ့ဒါမှတ်တာတရားပဲမှန်ပါဗျာဟင်အဲ့ဒါမှတ်တာတရားပဲတရားသူ့မှမဟုတ်ပဲလေဟုတ်ကလားဗျာအဲ့ဒါလေးကိုယ်ပဲအာယုခံစားခံစားကံအကျိုးပေးရတဲ့ခံစားခွင့်ရှိတာခံစားအပ်ပါတယ် ဘုရားနဲ့အရိယာများဟောမခံစားဘူးလားမှန်ပါပါဘေးတို့မှမှတ်လို့တကံယူပြီလေဟုတ်ကဲ့အဲ့တော့ကိုယ့်ဘက်ကနေအင်ဂျင်ဖြစ်နေဒီတတိလေးနဲ့မှတ်ပြီးတော့ဒီတရဏဂုံလားဗျာတို့ရင်ချူတဲ့တတိလေးကိုအာရုံပြုနေတာအဲတတိလေးကဂုံမဟုတ်ဘူးလားဗျာမိုက်ဘူးမိုက်ရင်မိုက်တဲ့ဂုံဆိုမိုက်တဲ့တတိခေါ်လာမဟုတ်လားဒီမှာဒီမှာတဲ့ဂုံအဲသူ့ရဲ့တတိကိုဂုံခေါ်တာဒီမှာလည်းချူရင်ချူတဲ့ဂုံအဲ့တော့သူ့ရဲ့ဂုံအဲ့ဒါကိုအာရုံပြုတာတရဏဂုံ တမဘုမလီလူဆိုကြလာကြခိုင်းလုံးလို့ကြသူ့ရဲ့သဘောလေးကိုအာရုံပြုနေတဲ့အတွက်ဓမ္မတရဏကိုခိုင်းလုံးလားခိုင်းလုံးသူ့တရဏကိုတရဏကိုမမသိလို့ဆိုကြလာဟိုကြောင်ကြမှာအဲစိတ်သာကြမှာအိမ်မှာတရဏကိုငုတ်ထင်နေတာဟုတ်ဘူးကိုလုံးထားရတာအဲ့လို ဓမ္မပရဏဂုံလေးနဲ့ပွားရင်တို့ခုနကပြောတဲ့တွေးဘူးသိဘူးရှိတော့ဘူးလေဟင်ပြီးတော့ဟိုသူ့ပဲလိုက်မှန်ရင်လေဟိုကိုယ်စားတဲ့နေရာဓာတ်ထိပ်ဆိုဓာတ်ထိပ်ကနေမှတ်လိုက်ရင်သူ့ဘက်ကနေပြီးတော့လာတွေးကြောက်ပွားလာတွေးကြောက်ပွားကိုယ်ပဲလေဟိုအချိုးရဲ့တိုက်ခိုက်မှုတော့ရှာမှာပြက်စီးတန်းနေတာမြင်နေပြီဟင်တခါဝါတခါချိုးတာထင်တယ် အင်းတခါမျိုးထားလိုက်တော့ကြည့်သေးလားဘာမှမရလိုက်ဘူးဘာမှမရလိုက်ဘူးဘာနဲ့တည်းကဟင်ချူလာပြီးချင်တာထားရှင်ရှင်နာထပါလိုက်တာနဲ့ခြူတာရှိသေးလားမရှိပါဘူးအဲရှင်နဲ့တော့အခါပါလိုက်တော့ရှင်နာရှိသေးလားမရှိပါဘူးဘာရလိုက်လို့ဒီဘာမှမရတာဘာမှမရှိဘူး ကြည့်ရမှာပေါ့ဗျာဟုတ်ကလားအဲ့ဒါမရှိလို့မရဘူးအဲ့ဒါဘာမှမရှိ ပြီးကိုလေအဲမသိကြတဲ့ပုဂ္ဂိုလ်ပေါ့ဘာမှမရှိဘူးလို့ပြီးပြီးဟုတ်ကလားဟင်ကိုဘာမှမခံစားရဘူးဆိုတော့ပြီးပြီးဟုတ်ကလားဗျာပြီးတော့ကိုကိုလာပြီးတိုက်ခိုက်ဖြက်ပြီးသွားတာလေပြီးပြီးဆိုရင်တွဲအောင်မလားဗျာမတွဲညီမညီရင်သုံးရင်းနဲ့အဲ့ဒါပယ်ရင်းဖြစ်သွားတာလေ ဒါသုံးကြီးနဲ့ပယ်သွားတာထင်တယ်မနဲ့သာတာဘုရားရှိခိုးမှသူ့ပယ်လို့ရမှာလားမရပါဘူးဟင်အဲအဲ့ဒါဆိုဘာတော့ဘာပေါ်မလို့ဟိုဟာပေါ့ဘာသူတို့ပြောတာအဝေးရောက်ဖို့ဟိုတည်တံပေးတယ်ဒီကိုတခြားတိုင်းပြည်ရောက်နေဟိုတည်တံပေးတာကောအဝေးရောက်တည်တံပေးတာဘာလို့ပြောတာမှုတွေမှုတွေလေဘယ်လိုခေါ်တော့ဟိုတိုင်းတပြည်တပြည်ရောက်နေတာကိုဒီကဖွဲ့ချက်တင်ပြီးဒီကတရားသူကြီးကနေပြောသေတံပေးလိုက်သူကြီးတော့ အဲ့ဒါဘာခေါ်လို့ဆိုင်ကဆိုင်ကဘာဆိုင်ကမှာတော့အဝေးရောက်ပေးတာပေးတာဘယ်လိုလုပ်ဆိုင်ကမှာတော့ဟုတ်ပါမြက်ဝယ်သေးတယ်ပေးလိုက်ပြီးလို့စာသုံးတော့အဝေးရောက်ဖို့ဟာလို့တာမြက်ဝယ်သေးတယ်ပေးလိုက်ပြီးပြီးရောအခုလည်းညဘုရားရှိခိုးမှာသေးတယ်ပေးတော့ဟုတ်တယ်လို့ပေးရောလားဟုတ်ကဲ့ တဲ့မသိပါဘူးအဲ့တော့ဒီနေရာဒါသုံးဒီသုံးတဲ့နေရာဒီလိုမှတ်ပါဦးဒီပါရင်တာရင်စားဖြစ်ဟုတ်ကလားဒီရင်တာတာရင်ကြီးဒီအဲ့ဒီလိုတော့ဘာမဖျားသိပြီးပြီးပြီးကျွေးထိုက်မနေလေမြက်ပြည်တံဖြစ်သွားမယ်ဟုတ်ကလားဗျအဲ့လိုလေးမှတ်သွားရမှာဗျအဲ့ဒါဓမ္မစရဏကုံဟင်အဲ့လိုပွားရမှာဒီဒီကြားယူမလားဟုတ်ပါဘူးဥပါလက္ခိတာလား တကယ်ပါမို့တကယ်လုံးပါလားဟောနိုင်ရှိတယ်တော့ကျန်မပြောနဲ့နောက်တစ်ခါလာရင်မေးကြည့်မှာပြောဟိုတကယ်ကြီးဟွာလာပေရိုဟိုလူစစ်စစ်ဖြစ်ပလားတရားသာမေးမှာဟင်တရားသာမေးရမှာဖြစ်တယ်တကယ်ကြီးလူစစ်စစ်ဖြစ်ပလားအဲ့ဒါရင်တင်းမေးမှာမေးခံနိုင်မှာမလားတကယ်ဟုတ်ကလားအဲ့တော့ဘယ်လိုပြင်မှာလို့တကယ်ကြီးဟုတ်ဘူးပြဟိုကဟို ဟင်လူစိတ်တွေဖြစ်ဟဲလို့ပြောပါလားဟင်မဖြစ်သေးပါဘူးဗျာလို့လားဒီဘယ်လိုမင်းလို့ဘယ်ဖြစ်ပါဘူးဟုတ်ကလားဗျာပြန်နိုင်ပါမလားဗျာဆရာတော်သူ့တော်အမင်းရှိပြီးတော့ကြီးတော်လို့သူဖြစ်ရတယ်ပြောရတော့ ဒုနဲ့ဘာဆိုင်လဲဒုနဲ့တွေ့ရတွေ့တိုင်းသာဒုနဲ့တွေ့တာကလူဖြစ်လို့ရှိရင်ဒီမှာကဟိုတွဲကြော်လေးတွေကရှားပြီးအဲ့ဒါမလို့ဒီမှာဒီကဒုကသူ့မော်ဝဲကြီးမော်ဝဲလေးပေါ်လာတို့လည်းတော့ဘူးဒုနာလျှောက်ပြီးဘူးသွားပြီးတွေ့ကွာလည်းလုပ်နေတာတဲ့မနဲ့ဆိုသူ့လို့ဒုနဲ့ကတွေ့ရင်များမော်ဝဲကြီးမော်ဝဲလေးကြားပေါ့ဟင်တွေ့ရုံနဲ့ကြည့်ရောလားအော် နာကြီးကတွေ့တာတော့ဖြစ်တယ်ဘာလို့ပြောတာလဲသိပါလားခင်ဗျာဟုတ်လားဗျာသိရုံပဲဗျာသူတာကြည့်ပေးတယ်ဥပလကိတာဆိုတာအဓိပ္ပာယ်ပေါ့ဥပဒါဂိတာဆိုတာအဲ့ဒီတိုင်းထပ်ပြီးတော့ဟောင်းထဲပေါ်လိုက်ရတာပြောတာဒါဟိုညီတော်အာနန္ဒာဘုရားစကားနားထောင်တာဒီသုံးမျိုးနဲ့နားထောင်တာဟင်သုံးခုကမှပို့ပြလို့ရမှာဗျဟင်ဟုတ်ကလားဗျအဲလူတွေတို့သုံးသွားလို့ ဘယ်အာယုံသုံးသုံးတွေ့တယ်သိတယ်မှတ်လိုက်တယ်ပျောက်သွားပြီတွေ့တယ်သိတယ်မှတ်လိုက်တယ်ပျောက်သွားပြီဒီလိုဖြစ်လို့ချင်းအစွဲညင်မရှိသလိုတို့ကိုရတဲ့ရလိုက်တဲ့ကံအကျိုးလေးကိုခံစားတဲ့ပုဂ္ဂိုလ်အဲ့ဒါကိုဘုခံစားဟင်ခန္ဓာကကြက်ပဲဝက်ပဲလိုက်တာသူ့ကိုခံစားတာတရင်နဲ့ပြောရင်ကြက်တို့ဝက်တို့သူ့ဘက်ကိုတင်းရင်သေးတာနဲ့ဆွဲတာတူတူထင်တယ် တေးတာဆိုတရင်တေးတာလည်းလူလူထင်းတယ်သူ့ဘက်ကတေးရင်ပေးရရှိပါလားဟုတ်ကဲ့ကိုယ်ဘက်ကနေမှရင်ပါလို့ပေးရရှိတယ်ဟုတ်ကဲ့အခုဒဇယ်ရီကပဲတို့ပေးရရှိတာကြောင့်ကိုယ်ချက်ဘက်ကမှထားတာကြီးခင်ဗျဒီသင်ရဘက်ကမှထားတာကြီးသင်ရကျွေးရောဘယ်လောက်ရှိတော့ကြွေးဘယ်လောက်ရှိတော့ဝယ်ကျွေးဘယ်လောက်ရှိတော့ဟုတ် သူ့ဘက်ကမှသာပြရရှိမဟုတ်ဘူးလားမှန်ပါဗျာကိုဘိုးတို့ဘက်ကမှခဲ့ဘူးဟိုအရင်ကတော့ဗျာဟင်ဟောရာသူကကြွေးတင်တဲ့ကြောင်မှာသူလုံးသူ့ဘက်ကကိုဘက်ကမှပါတယ်ကြီးတဲ့ခံရင်းတယ်ဟုတ်ကလားဗျာသူ့ဘက်ကနေဒီလာရင်သူ့သင်းညပြရရှိအဲ့တော့ဒီကနေ့တက်ကခေါ်မှာမဟုတ်ဘူးဟောဒီကျက်ဆွဲတာပို့ ကိုကခေါ်မှာမဟုတ်ကိုဆွဲတာဟုတ်မလားဟင်ဒီကနေ့ကျဆွဲဆွဲရင်တစ်ထဲသွားမယ်ဟင်ကျဆွဲဆွဲလို့တစ်ထဲသွားတာဝက်ဆွဲဆွဲလို့ဝက်ထဲသွားတာဒီဘယ်မှာရှိတဲ့ကြက်တီဝက်တီကြက်စစ်ဝက်စစ်မကြည့်ဘူးကြက်လူဘက်တီကြီးတယ်ဒါတော့ဘာရေးရှိတယ်ဟုတ်လားကြက်စစ်စစ်ရှိလားတကယ်ပါရှိလား ဘယ်မှာကျက်စစ်စစ်ဝက်စစ်စစ်ရှိသလားဗျာတို့တို့တို့ကတော့ဒီဟာသွားတယ်ကျက်လူဘက်တကြီးလေးထင်တာပဲဟင်ကျက်လူတို့ဝက်လူတဲ့တကြီးလေးထင်တာဒါဘယ်နဲ့ဘယ်လိုတို့သဘောရတော့လဲဟောခွေးရခွေးရခွေးရခွေးရဒါတခါကြီးတို့ရှင်းလာမှာသူ့ကိုအောင်နဲ့လို့ခေါ်လို့ရှိရင်အောင်နဲ့ဆိုဖြစ်ချင်းပြီးဒါခွေးစစ်စစ်မဟုတ်လို့ပြီးတာပေါ့ဗျာသူတကားဟင် အမနဲ့လာအောင်သူအမိလေးကိုနှောင်းလို့ညက်ဟာလေးကိုချိုးလို့ဒါတကယ်ခွေသိမလားလားဗမာစကားဟုတ်အဲ့ဒါဘာဖြစ်လို့ပြီးတာတော့ပြန်လားဟင်ခွေသိသိဘောရင်ဘာတွေကာကြတာတော့ခွေသိသိဘောဘာတော့တော့တော့လို့ပြောဟင်ဟင်အဲ့ဒါ ခွေးလူကလာတယ်ရောဥပါပဲခွေးလူကဘောတို့ဒီလူကပုံပါပြီးတော့ရောမာတာဒါပေမဲ့ခွေးတောင်ပဲဒီလိုလိုလူကလာလူကလာတွေခွေးတဲ့တော့ဘယ်တကယ်မှမရှိဘူးတဲ့ရောမာဒီနာလာတယ်ဟိုဘာဒီနာမမတင်မဘူးလားဟေးဟေး ဟင်အဲဟိုတို့ပါလားဟိုတော်ရီရလို့လားသူ့ဟိုသူ့ဖေပုံနာလေဟင်ဟိုသူ့သားသူ့အိမ်ဆွဲတဲ့အတွက်အိမ်မှာတော့ခွေးဖြစ်ရတာတာခကြတော့ဘုရားလက်ထက်ကရှိပြီးသားပဲအဲတော့အိမ်ကခွေးလာမချင်းမငါတော့မလုပ်နဲ့ကိုယ့်ဖေဖြစ်နေဦးမယ်ဘာမချင်းမငါမလုပ်နဲ့လုပ်ရင်လည်းကတော့တော့ဖေးဟုတ်ကြလုပ်ကြပါဗျာဘိုးဗျာခွေးတော့အမဗျာ တော်ရဲပါမလားဟောဗျာလွတ်တော်မူကြဘူးဟင်တို့တော်ရရကလည်းဒီတိုင်းမဟုတ်ဘူးလားဗျဟိုသူ့တန်းကသူ့ပါတယ်နော်ဟုတ်လားဗျသူ့ပါသူ့ပါအဲ့တော့ဟိုခရီးကဟိုတော်ရရရဲ့ခြံရှိကနေဖြတ်သွားတော့သူကထွက်ဆုံးတော်ရရပုံနာတစ်ချက်လဲကထွက်ဟောင်းထွက်ဟောင်းတော့ခရီးကပြောသွားတယ်ဟဲ့တော်ရရ နင်ခွေးချစ်တာတော့မိုက်တော့မယ်လားလူတကနားထောင်တော့အဲ့ဒီမှာသူ့ကိုယ်သူခွေးမှန်းသိသွားတော့ပြာပုံသွားဟုတ်တာအရင်တော့ကတခဲပြပါပုံမှန်နေတဲ့ခွေးဟင်သူ့ဘာကဟိုတာနာနာပေါ့ဗျာခွေးလေးလိမ်မာလို့ပေါ့လူတကနားလဲလို့ပေါ့ဟင်တာနာနာထားတာကျွေးတာတော့ရှိခွေးနဲ့သူ့ခင်ခံတော့မဒီဘူးတော့လိမ်မာလုံးလို့လူတကနားလဲလုံးလို့ဟင်အဲ့လိုကျွေးထားတာ အဲ့ဒီဘုရားကလည်းဟဲ့တော်ဒီယာနေခုချိန်ထိမိုက်တုံးမဲလားလို့ဘုရားကဒါလေးတခုံးတယ်အဲ့ဒီမှာလူတွေခွေးဆိုတော့လူစကားနားလေတာဟုတ်ဗျဟုတ်ဗျတကယ်ဆောင်ပြောတာမဟုတ်ဘူးဘုရားတစ်ချက်ကခွေးကိုပြောတာဟင်ဟင်အမေကြီးတဲ့တော်ဝါတွေရင်းကြီးလို့ပေါ့ဗျဟင်ဟင်အဲ့ဒီမှာရင်ပြာပုံတော့ခွေးလို့ဒါတော့သူ့ဘာကပြန်လာတော့ ဟိုမှာမျက်နှာညှိုးညှိုးလေးနဲ့ခွေးနေတာသွားတွေ့တာပေါ့အဲ့ဒီမှာလည်းငါခွေးကိုဘယ်သူလိုက်လို့တော့ဘယ်သူနဲ့လို့တော့ဘာဖြစ်လို့ဒီလိုဖြစ်တော့အရင်ကဒီလိုမဖြစ်ဘူးနဲ့သူ့အစီကနေဖိုးတော့ဗျာအဲ့တော့မဟုတ်ဘူးဟိုရှင်ကြီးခေါ်မကဒီလိုဒီလိုပြောတော့လို့အဲ့ဒီကတည်းကဒီတိုင်းဒီတိုင်းဖြစ်နေတာလေငါအဖေကိုခွေးနဲ့သူ့တွေ့တာသူတို့ရဲ့တော်ရီယာပုံနာမျိုးကတမနာပေါ့ဗျာ နေရင်ဂျမတူသွားဘာခွေးပြရမှာလို့ငါဖေးတာသိခါကြတာငါစကားပြောမယ်ဆိုတော့ပြန်ပြောတာလေတတိတော့အဲအဖေကိုကိုတော့ကခွေးလို့ပြောတာဟုတ်ကလားဟုတ်တယ်ကွခွေးမှုခွေးပြောတာဘုရားပါလေခွေးမှသိရအောင်သူကဘာလဲပြောတယ်လို့ဒီလိုဆိုငါကနေပြီးပြောတဲ့အတိုင်းဟေ့သူကလုတ်ပြရင်ပင်ပေးရင်မင်းယုံမလားဟာယုံနေတယ် ဒါလေးလေးတခါတည်းကိုအဲ့ဒါကိုတခါတည်းကြာကြာနာနာရေမိုးချိုးပေးရပါတယ်ခွေးလေးကိုသူပါကချိုးပေးချိုးပေးနဲ့အဖေအဖေထားခဲ့တဲ့ချွေပန်းကိုင်းကဘယ်ပါတော့မေ့ဟင်အဖေထားခဲ့တဲ့ချွေဝချွေအိုးကဘယ်နာလဲမေ့မေ့ဒီခိုင်းအဲ့တော့ဖေခေါ်မှာခွေးဖေခေါ်မှာတော့လေခတ်တုံးလို့ဘယ်ဘယ်ကောဘယ်ဘယ်ကော လူရှင်ခေါ်ရပါမလားဟင်我讲我过夜不讲，有些可能嘛不要，我也没不，过夜嘛不啦，我讲我我都他个啦，都没有话呀，都没有话，我弄嘛不要去把看看，别嘛的修啊，别嘛的也能拿到干，别嘛的都有他个啦的，打么地的哈的的，你来有他个啦的，哎那个配靠不到没呀嘛这个，嗯，亏点啦。 ခွေးတူလာသိရအောင်ပန်းနေဟင်အဲ့တော့အဲ့လိုကြီးမေးပါများတော့ကြတော့ညနာလေးကဆက်သူမော့ကြည့်မော့ကြည့်ပြီးတော့ဟိုလေကားအောက်ကခုံကိုရက်ကြတယ်အဲ့ဒီမှာပေါ်ကြည့်ဟုတ်ဖရားပြောတယ်တရက်ပြီးအောက်သွားရက်အဲ့ဒီမှာသူ့ပါယုံနာဗျဖရားလက်ထက်ကလည်းဘယ်နဲ့တော့ကဗျာရှိသနော်ဖရားလက်ထက်ကတော့ရှိရင် သူပဲလက်ထက်ဘယ်လိုနေမထင်လို့ကြည့်ရမှာပါဟောဘာလို့တို့တော့ဟင်ဒီစကားခွေးများသွားမမောင်းကြတယ်နော်အဲ့ဒါလူခွေးတွေခွေးတွေရောဘာတို့ကခံနေလာတယ်ဟင်လူသားထဲမှာပြောမှာိုတော်ကြီးပြောတရားကြီးတို့လူချင်းကိုရပြောပါတော့ကွာခုလူချင်းမှပြောတာဒါငါတက်တက်နဲ့ဒိခါချတာနဲ့လာအောင်မှာ ဟင်ဟင်အဲ့ဒါတရဏဂုံမပွားလို့ဖြစ်တာလေခွေးကခေါ်တာမဟုတ်ဘူးကိုယ်စီကဆွဲတာဟုတ်ဟုတ်နော်ဟင်ကဲဘာဖာလို့ဒုက္ခပေးတာမဟုတ်ကဲဆွဲကဒုက္ခပေးဟုတ်နော်ဝတ်ကဒုက္ခပေးမှာမဟုတ်ဘူးသူကဆွဲဆွဲတာဒုက္ခပေးမှာဘာလို့မှတ်တယ်ကတို့ကပေးရရှိနေမှတ်တာအကျွေးယူစားနေတာဟင်ကံကျွေးတို့ယူပြီးသုံးတာမဟုတ်ဘူးကျွေးသိယူစားနေတာတယ်နော်ဟင် တွေးသိယူသားနေတာအဲ့တော့ဒီဟာတွေမှတ်လို့ရှိရင်တို့ဟိုဘက်ကခုနပြောတဲ့တွေးသူစိတ်ကြီးနဲ့ကိလေသာကိုဝင်လာမှာဆိုတာဝင်လာတော့ဘယ်ငါဖြစ်ဖြစ်ကိုသူတောင်းလည်းမသိဘူးကိုတောင်းလည်းမသိဘူးအဲ့ဒီမှာဘသူကခွင့်ရရင်တော့ညင်တဲ့ဓာတ်တွေးကခွင့်ရယူမယ်လေဟင်ဓာတ်တွေးကတော့သူ့ဓာတ်ပါကြရင်ကောင်းလိမ့်မယ် ဟုတ်နော်သူဒါကလည်းမတည့်ရင်မကောင်းဘူးဒါကဒါတကဒုလည်းမဆိုင်ဘူးခန္ဓာကိုယ်ကဓာတ်နဲ့ဒီဖောက်ဒီဖောက်ထားတာမဟုတ်ဘူးလားဟုတ်နော်အဲ့ဒါဓာတ်ကပြောတဲ့တကားပဲပညာပြီးမှမင်းဓာတ်ကပြောတဲ့တကားပညာကဓာတ်ကပြောတာကိုတော့မှတ်ထားတာဟုတ်နော်အဲ့ပညာနောက်ကကျေကျေနာအလုံးသမားငါဖေရောဝိညာဉ်ရောအဲ့ဒါဝေဒနာနဲ့ပညာနောက်ကလိုက်ပြီးတော့ပါလုပ်ထားတာအဲ့ဒါဓာတ်တကားတွေဓာတ်ဓာတ်ဉာဏ်တို့လူဉာဏ်နဲ့လူကျက်မရှိသေးဘူး ဟုတ်နော်ဒီတိုင်းသာရင်လူညင်နဲ့လူကျင့်မရှိသေးဘူးဟုတ်ကလားဗျဟင်အဲတို့ကအဲ့တော့ဘာလုပ်လို့ဓမ္မန္တနာကိစ္စသိလားဟဲ့နော်ဟင်ဓမ္မသာဓမ္မသွားပြောခုနသတ္တိသဘောလေးကိုငင်းအောင်ကြည့်တာပြောတာပြီးတော့သူ့ဘက်ကဟိုသူ့နောက်ကိုဘူကမလိုက်ဖဲနဲ့ကိုကအင်ဂျင်နီယာကနေပြီးတော့တတိထိုင်ပြီးခံစားဟုတ်တော့ဒါရင်ဒါသိအန်သိဟင်ဒါလို့ရှိရင်ဒါထိတ်တို့အန်ထိတ်တို့လား အောက်အန်စီကလေးဟာတို့မာစီတဲ့ပြောလို့ရှင်တော့ဟိုတာမန်ဘုရင်အောင်မေးကရှင်နော်ထက်ကပေးတယ်လေတကယ်ရှိွက်တဲ့ကြတော့အောက်ကပေးကြအော်ကအရှင်ကြဟိုရုပ်ဆုံးနဲ့ရုပ်ချုပ်ွေကြီးလိုပဲကြာလေးကလက်လူတဲ့မငယ်သေးတာတို့ဘူးရပြီးတော့ရက်ယူနဲ့အဲ့ဒီမှာအော့ဘယ်ဘက်ပဇောင်းကအာအာပြုွားရင်ဘယ်ဘက်အော့အာရှိွက်အဲ့ဒီပေါ်လာတတိထိုင်ချထားလိုက်အကုန်မြင်တယ်အကုန်မြင်တယ်သူပြက်ထားတဲ့ပြီးတယ်ကိုပြက်ထားတဲ့ပြီးတယ် ဟုတ်ဗျာဒါပါရင်နဲ့တရဏဂုံတရဏဂုံနဲ့စားရခေါ်မလားဟင်အင်ဂျင်နီယာကနေစားရမဟုတ်လားဟုတ်တယ်နော်အေးအဲ့ဒါခုနကလူညင်ကနေဟိုတေးဟိုဓာတ်ညင်ကနေလူညင်ကိုပြောအောင်ပါလူကြတော့ညံပြီနော်အေးဓာတ်ညင်ကနေလူညင်ပြောအောင်ပါအဲ့တိတ်တော့မှာအဲ့ဒီမှာလေစာရေးစာရေးရဲ့ဒူချက်ဒူချက်လည်းပြီးသွားတယ်ကိုဖြတ်လိုက်လို့သူပြက်ပြီးသွားတာလည်းပြီးတယ်သူဖြတ်ထားခဲ့လို့ကိုပြက်ထားလည်းပြီးတယ် ဟုတ်နော်ပြီးတော့သူ့ကြည့်လိုက်ရင်လည်းချိုးပြီးကြောက်ခင်းပြီးကြောက်ဘာလို့ရလဲဘာရင်းကုန်ဘာရလဲအရင်မရဖမရဘူးတို့ဘာတော့လီဖမ်းပြီးဝါနေရတူပဲဘာရှိဘူးအဲဒါလီဘာရဲ့ဟိုဒါကောင်သူ့အဆုံးဆုံးအလားလားဒေတာလားလိုက်ကြည့်သုံးအောင်လားကြည့်ဟင်သုံးအောင်လားခင်ဗျားတို့လိုက်ဟုတ်ဗျာချိုးတာပါရင်လည်းချိုးတာလေးသုံးအောင်လိုက်ကြည့်သုံးအောင်လိုက်ကြည့် ကျင်နာပါကျင်နာသုံးအောင်လိုက်ကျွတ်တို့သုံးအောင်မလိုက်ဘူးဟုတ်နော်အဖာနဲ့ရတာလားထင်တယ်ခင်ဗျချိုးတယ်ပြီးပြီဟင်ဟင်တခါမေးရအောင်မယ်ခင်ဗျသားဘယ်လိုနေလို့ချိုးတယ်တန်တကာပေါ့ကြားပေါ့ချိုးမဟုတ်ဘူးချိုးပါတယ်ကျွန်တော်တို့လေးမျိုးမေးတာလေးခုလုံးချိုးတာကြီးတဲ့ရင်လုံးနေတယ် င်ရဲရှုနဲ့ကြံစကားရှုအပြောချင်းမတူသဘောချင်းမတူဟင်ဒုတိယမေကုဘယ်လိုချိုးတော့လို့မှမဖြစ်နိုင်လို့ရင်အဲ့ဒါလုံးရဲလုံးနေမှာထင်ရဲ့ဒီချိုးဤကြံစကားဒီချိုးဤတရားဒီချိုးဤနဲ့ဘယ်လိုချိုးတော့ဆိုတာကိုမဖြစ်နိုင်လို့များခင်ဗျားတို့ချိုးလုံးကြီးဖြစ်ပါဟင်ဟဲ့ဟိုအပြောချင်းမတူတာသဘောချင်းမတူလို့ဟင်အပြောချင်းမတူလားဘာဖြစ်လို့လဲသဘောချင်းမှမတူသေးလေ ဟုတ်ဗျာဟိုမှာချင်းညက်တဲ့တန်တကာတဲ့ကြောကြီးဒူးလူလားဒူးပါပါဟဲ့တရားတဲ့ကြချုံမုတ်လေကြဒူးလို့လားဒူးမှမဒူးပဲလေဟင်ဘယ်ကမှမဒူးဘူးအဲတို့မှာကသွားပြီးတော့အလုံးချိုးဤနဲ့ပြီးထားလေဒါတရဏဂုံမပွားပဲနဲ့ပါလို့ဟုတ်ဗျာတရဏဂုံပွားပါရင်ဟောချင်းညက်ကဟောလို့ချိုးတာတန်တကာကြတော့ဟောလို့ချိုးတာ ချိုးနီးမဒူးဘူးဒူးပါပါချိုးတာကဒူးတာချိုးပုံချိုးနေမဒူးဘူး စကြားနဲ့အချိုမို့ရောချိုဘုံချိုနီးမတူဘူးအဲ့ဒီချိုဘုံချိုနီးမတူမှဒုတိယမေခွန်းကိုတို့ဖြေလို့ရမယ်ဟင်ဒီအဲ့ဒီမတူတဲ့နောက်ကိုသူတို့ရဲ့သူတို့ဖြက်လို့ကိုရှာဖြက်ရတာရောကိုရှာဖြက်လို့သူတို့ဖြက်ချသွားတာရောဒါမြင်လို့ရှိရင်နှစ်ဖက်လုံးကောင်းတာမှရှိတော့ဘူးအပြည့်ကြီးနေတယ်ဟုတ်ကောဘာလို့ပြတ်တုံးမေးအရင်အရင်မရဖမ်းမရဘူးအနေသားမရှိလို့ထင်တယ် အနာတပါနှစ်သားမရှိတာပြောတာမဟုတ်ဘူးနှစ်သားကြည့်ကြမှာပေါ့နှစ်သားမရှိလို့မကြံတာပေါ့ဟုတ်ကလားအဲ့ဒီလက္ခဏာတွေမြင်သွားလို့ရှိရင်သုံးတော်သုံးလည်းမစွဲပါဘူးခြူတာတော့သုံးပါပဲကြက်မပါပါဘူးခြူတာတော့သုံးပါပါခရက်မပါဘူးဒါတရဏဂုံဝါစားတဲ့သူတော်ကောင်းတွေပဲကအဲ့လိုသုံးတာရရရှိဖြစ်နေသုံးတို့မှာဒီနေ့ဆိုရင်တော့ဝါတယ်ဝါတယ်ဒါကိုယ်ကတီးတာမှတ်တာထင်တယ် ကိုယ်ကစိတ်ရင်းကြီးတာကြဲကြဲမပါဘူးသူမဖေကဝါတယ်ဝါတာဝါတယ်မှတ်တာမှားတော်ဗျအမှန်မှတ်တာပဲဗျဟုတ်နော်ဟိရာသမတတိမဟုတ်ဘူးလားဗျဝါလို့ဝါတာမှတ်တာဝါတယ်ပဲမှားတာတို့ဒါကိုယ်ဘက်ကမှတ်တာဒါသာလာရှိကြက်ဘက်ကမှတ်ရင်ပေးရရှိဟင်ဟုတ်ကလားဗျာခဲရင်းလားဗျာအဲဒီတိုင်းမှန်လို့ကိုယ်ကိုယ်တိုင်း လူစိတ်ကူတက်တက်ရှိနေတယ်ချိုးတာဆိုချိုးတာပြောက်တာပဲကြက်မပါရင်လူစိတ်ကူတက်တက်ထင်ကြက်ပါအောင်မလားကြက်ဆိုတာကတွေးမှဝင်တာမဟုတ်ဘူးလားကြက်ပါပဲအခုတွေးမှဝင်ဝင်မရပဲလေချိုးတာချိုးတယ်တိတ်မှတ်ထားလိုက်တော့ဟောကိုယ်စိတ်ကူတက်တက်ဖြစ်တယ်အဲစိတ်တော်ဝိတုဒ္ဓိစိတ်မစင်ကြယ်ဘူးလားစိတ်စင်ကြယ်ရင်ဟောဒီလာလည်းစင်ကြယ်တာပဲစိတ်စင်ကြယ်အဲဒီကစပြီးတော့တို့ယရနာသုံးပါးတို့စီမနာပြီဒါယရနာရှုအင်းဖြစ်မယ် ဟုတ်ကလားဗျာမှန်ပါဗျာဒရဏရွှေကြီးမဖြစ်နိုင်ဘူးလားဗျာမှန်ပါဗျာအဲဒီသူတကယ်ကြီးကဘယ်လိုလဲနောက်ဆိုရင်ပါတော့အညီကြီးဆိုးနဲ့အိမ်သာတို့ပြောမလားယရနာသုံးပါးထိုက်တဲ့ယရနာချွေအိမ်တို့ပြောမလားနော်ပြောရဲရေးရပြောရဲပါမလားဟင်သာသာတွေကသာအိကဘာတို့ဟွာလာကိုတိရစ္ဆာန်သင်္ချန်ကြီးရှင်ကဲဒီထွေဝတ်ဒီထွေဘာသင်္ချန်ကြီးတို့ ရှင်တိဋ္ဌာန်နေကြီးသို့လို့အဲဒီဟိုတိဋ္ဌာန်ကြီးတေဟိုဟာစားထားတဲ့အညီကြီးဗျာစားထားတဲ့အညီကြီးသွားခုမှာမဟုတ်ဘူးလားမှန်ပါဗျာအဲတော့လူအိမ်သာလားဘုံအိမ်သာလားဘုံအိမ်သာပါဗျာပုတ်ကလားဗျာစိတ်ကိုကလို့လူသိမ့်မှာမဟုတ်တာဗျာဟိုဟာလို့တော့လေထဲထဲမှာလဲဟိုတော့တိဋ္ဌာန်ပင်ကြကြီးဗျာဒီသွားဆိုတော့လေဟိုတို့အိမ်သာကြီးလူပဲဗျာဟုတ်ကလားဗျာအဲတော့တို့ဒီခန္ဓာကိုယ်ဟာကြက်ဒီလာပြီးပုံချလိုက်ဝက်ဒီလာပုံချလိုက် လာသမျှတိရစ္ဆာန်တွေဆုံးချတော့ဟိုအစာအိတ်ကြီးရောအင်ဒါကြီးနဲ့မတူဘူးလားတူပါရဲ့ဟင်တို့စိတ်ကလည်းအင်ဒါစိတ်ဖယ်ပြဟောခုနကစိတ်ပင်ကျယ်လို့အဲသီလပင်ကျယ်လို့ယရနာနာသွားတော့ယရနာချွေးအိမ်ပြတိုင်းကလေးရင်ပဲလေတော့ခုယရနာချင်းဖြစ်မှာပါအခုအခုအခုအခုအားလုံးရဘူး ဟုတ်ပါမလားဗျာဟုတ်ပါပါဗျာဟောဒီဝိလေးလေးမှာပါအခုတော့ဟုတ်မတင်ပါဘူးဒီဒီကပြန်သွားမဲမဲဟာရီပါဒီကဒါရေးပဲတော့လက်လက်လက်လက်နဲ့လာမဲပါလားကိုရောကြီးပြောတော့ကြာပုတ်ပါပုတ်ပုတ်ပါများလေးမဲလေးဖြစ်ပါဟုတ်ကလားဗျာအဲတော့တို့သာသာနဲ့ကြုံတို့ ခွေလာကတရဏဂုံနဲ့သာသနာစတရဏဂုံမတည်ရင်ဖုံးမှာနော်ဒီကောင်ဘုရားတရဏကိစ္စမင်းမတည်သေးဒါပါမန်ဒီပဲရှိဦးမှာပေါ့လေဟုတ်ကလားကိုကိုယ်တိုင်ကိုမနောဓာတ်မှာကိုခန္ဓာအိမ်မှာအဲဒီယရဏနာမတို့တရဏဂုံဒီမှာအဲ့ဒီနေရာရောက်အောင်လုပ်ရမယ်ကြာတို့ဒီဒီလိုလာရုံလေးနဲ့ဝုံးမတာဘူးကြာတင်ပါပါဟင်လုံနိုင်ပါမလားလုံနိုင်ပါပါဒီသူကြောင့်ရောပြောရမှာပေါ့ဗျာ ဒုံငယ်ဟိုတို့ရန်ကုန်နေတော့ကတော့ငါးကြတာတစ်စိတ်ကောင်းဆိုရင်တိကျခိုင်လို့လေအခုတော့တစ်စိတ်ကောင်းဘယ်လောက်တတ်တာလဲယုံနေယုံနေမှာလို့တော့သင်္သာကျုပ်ပါသာကျုပ်ဘယ်လောက်တတ်တာတော့အေးငါငါဘေတံနဲ့ခင်ဗျလက်မထိုးဟုတ်လားတတိတော်တို့ယရနာကျွေးရင်ဖြစ်ပါတော့မယ်ဆိုတာကိုငါဘေတံနဲ့လက်မထိုးရင်ယုံမယ် ဒီတိုင်းကိုယုံပြလိုက်ကြီးကြဟေးဟေးကျုံကမလာကြဘူးငါသေးတာနဲ့ထိုးမတော့ဒီတိုင်းတော့မယုံဘူးကြဟေးဒီတို့ကတော့သဘောပေါက်အောင်ပြောနေတာပါတခါကြီးညာကတော့ဘုနာတို့ပြောလို့သူတန်းတို့ပြောတာကြားလိုက်ပြီဥပ္ပါလက်ကြီးတန်းတို့ပြောတာ အတိတ်ပဲသဘောပေါက်လိုက်ပြီပုဂ္ဂလာကြဥပဒါရိဆိုအဲ့ဒါကိုကောင်းခဲ့ဖို့ဘယ်မှာခရဆွေရင်ဖြစ်ခြင်းပုဂ္ဂလာကြဒီကေတော်ကြပြီကြာသာသာ